ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမိုးကုတ်မြို့မင်္ဂလာရိပ်သာဓမ္မယုံကြီးဘော်တွင်6ရက်12လ59ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောကံ6မျိုးတရားတော်အဲ့ဒါဒီကံနဲ့ပတ်သက်လာတော့ရှိဥစွာဒိဋ္ဌိကလေးကိုချုပ်ပေးရည်ဟိုးနဲ့တရားဓမ္မနော်ကံနဲ့ပတ်သက်လာတော့ကမ္မောမြစ်ဖို့ကလနာကမ္မောဝါဒီဒိဋ္ဌိဖြစ်ပါ ဘုန်းကြီးများကအမှန်ဆိုရကာမဝါဒီဒိဋ္ဌိတက်မှာဆိုရင်ဒီကာမဝါဒီဒိဋ္ဌိတက်မှာကိုဆိုရင်ဒီလို့ဆိုတာဓမ္မတွေမှတ်ထားကြ။ဘာဆိုရင်ပါလဲကာမဝါဒီဒိဋ္ဌိတက်မှာသိဆိုရင်ခိုင်းတို့တို့ကြာကြာနဲ့တကယ်သတိထားပြီးဒီကလာဩငါတို့လွယ်ဆရာဘုန်းကြီးပြင်ပေးဖို့ ရားကလည်းပြန်ပေးဖို့လို့အောက်မိတ်ကြတယ်နော်။ဓမ္မတွေကဘာများအကုနေကြကြုံမေးလို့ရှိရင်ဖြင့်နိဗ္ဗာန်မြန်ပြီစကြဗျာကံမဲ့အကုရတာပေါ့ဒီလိုမြည်ကြပါနိဗ္ဗာန်မြန်ပြီစကြကံမဲ့အကုရတယ်ဗျာလို့ဆိုတော့ ဩတရားဓမ္မတွေကံကိုယ်ကအာဟုလုံးခါကြနော်ကံကိုယ်ကအာဟုလုံးခါပြီးဒီကကနေကြပါဘာကြောင့်ကံကိုအာဟုလုံးခါကြပါလိမ့်မလဲလို့မေးတဲ့ခါကြတယ်ချင်းဖြင့်အချို့သောသုတ်တံဝေဒနာတော်မှာကမ္မတော်ကမ္မတော်ကံသာရင်မိမိသုတ်တံဒီလိုဟောထားတာရှိတယ် ကမ္မဒါရတော့ကံသာရင်အမှုကံကမ္မယောနိကံသာရင်ဖြစ်ကြောင်းကမ္မပရိပရမကံသာရင်ကိုယ်ကိုဒါလေးကြာဘူးဒီကိစ္စလာနေတော့ဟောတို့မှာကံမကိုယ်ကိုရစိတ်ကြရရှိတော့တာကံအားကိုရညီကြပါအင်းဒါရဖြင့်လူတိုင်းအယူလို့ပဲဘုဒ္ဓဘာသာမှန်ကလူတိုင်းအယူလို့ပဲလို့ ဆိုလိုက်ဘုရားနမောင်နေလို့ဗာများဆိုနေကြတော့ကံမဲ့ပဲဘုရားတည်းရောမဟုတ်ဘူးတော့ကံမိကံပကံပေးရတာပဲဗျကံကြွေးလာတာပဲဆရာအမြဲတမ်းပြောနေကြမှန်ပါပါဘယ်နဲ့မင်းတို့ကံကဘယ်ကံတုံးလို့မေးတဲ့အခါဟိုဘုရားကလည်းဟောထားတာဗျာသာယဝအနုပါယကံဒီအရေးတစ်ခုနောက်ကလိုက်နေတယ် ဟုတ်ဘူးလားဟုတ်ပါဘူးသစ္စကံဝယာယီတော်ဆိုတဲ့တိုင်ကျုပ်တုတ်တန်ဒေသနာတွေကြလို့ရှင်းဖြင့်ယထာများသွားတဲ့အခါကျတော့ယထာဤဘေးကမိကွက်တယ်ဟာဩမောတော်ကားသွားလဲမောတော်ကားမိကွက်တယ်မောတော်ကားသွားရလိုက်အဲ့ဒီလိုကံကနောက်ကလိုက်ပြီးဒီကလာနေတယ်လို့ယူပြန်လို့ရှိပြန်လို့ရှိရင် ဒါသုတ်တန်ကြီးကိုမှတ်လိုက်တာသုတ်တန်ကြီးကိုမှတ်လိုက်တာမှာဒကာဓမ္မတို့တကယ်လိုက်နေတယ်လို့အများတို့သင်လို့ရှိလို့ရှိရင်ဒီကံဘယ်တော့မှမချုပ်မပြစ်တဲ့သတ္တရဒိဋ္ဌိပဲသွားတယ်ဘောကြဒီကံဘယ်တော့မှမချုပ်မပြတ်တဲ့ဘယ်ဘက်ကိုသွားပါလဲသတ္တရာဒိဋ္ဌိပဲသွားပါဟောဒါဖြင့်ကံအားကိုးတဲ့ပုဂ္ဂိုလ်ကံကအရေးကမှလိုက်ပြီးနောက်ကနေတယ် တန်သေးတကားလို့ရှင်ရှေ့ကနွားသွားနောက်ကအဲလဲပိမ့်လိုက်နေတယ်ဒါသာသွားနဗံကံဆိုတဲ့မိခင်လေးကလိုက်နေဟောသူ့နောက်ကသူပဲစောင့်ရှောက်သူသူပဲလိုက်နေတာကိုလို့ဒီတရားရဲ့မောဟတဲ့ပုဂ္ဂိုလ်များဒီညတော့ကိုတရားနာထားတဲ့ပုဂ္ဂိုလ်များကံပေါ်မှာသတ္တရာဒိဋ္ဌိရှိတယ် ဘယ်လိုဆိုကြပါလဲကံပေါ်မှာသတ္တရာရိရှိရှိကံနောက်ကလိုက်နေတယ်ဆိုတော့မပြင်းမရှိမဖောက်မပြားဒီလေးပဲရောက်တယ်ဒါကဓမ္မတွေအားလုံးပဲလေးလေးနဲ့နဲ့မောင်မြင်ပြောနေနော်ဒီယူရှိမရှိကဲခတ်ကြတယ်ရှိပါဘူးဘာလဲရှိမရှိဒီဘက်ကတည်းကလည်းရှိမရှိရှိမရှိဆိုတော့ကံမပြတ်တဲ့အိပဲယူတဲ့ ဘောရောက်မရောက်ရောက်ပါဘူးဩဒါဖြင့်ခံမှုမပြည့်တဲ့အိဗယ်ယူနေတော့အနတ္တဆိုတဲ့တရားဟာတခါရဲဒကာဓမ္မတို့သံဃာမှာအတ္တဖြစ်ရတယ်ကံဆိုတာစေတနာဘိက္ခုကမ္မဝရမိဘိက္ခုယံတို့အဟံငါဗျာတိစေတနာမင်းတို့တန်နဲ့ဖြစ်တဲ့စေတနာဆိုတဲ့သင်္ခါရခန္ဓာလေးကိုကမ္မံကံဝိဟံငါဗျာတိဝရမိဟောဤ စေတနာဆိုတဲ့နန္ဒမလေးကိုကံဟောသဘောကျလားဗျာကံဆိုတော့ဘုရုခေါ်တာစေတနာနန္ဒမကိုခေါ်တယ်နန္ဒမဖြစ်တယ်ဒကာဓမ္မတွေကကက်ခတ်ကက်ခတ်ဒီစေတနာလေးခန္ဓာဘွက်လေခန္ဓာထဲမှာဘယ်ခန္ဓာကျွမ်းတယ်ဘုံလုံးလေးတော့သင်္ခါရခန္ဓာရဲ့ကျွမ်းဘယ်တဲ့ကျွမ်းမှာလဲသင်္ခါရခန္ဓာဒါဖြင့်သင်္ခါရအနတ္တ သင်္ကာရယတ္တဣဒံဘိက္ခုအတ္တအဘုဒ္ဓနာဣဒံသင်္ကာရအာဘာရယသံဝတေယလဗ္ဗေထသသင်္ကာရေတုဧဝမေသင်္ကာရဟောတုဧဝမေသင်္ကာရမဟောတုယတမအစကောဘိက္ခုသင်္ကာရအနတ္တစေနာလေးပါတော့သတ္တမသင်္ကာရအဝတေယံသံဝတေယံဒီလဗ္ဗေထသသင်္ကာရေတုနဲ့နတ္တလက္ခဏာသုံးများသင်္ခါရအနတ္တလို့မဟုတ်ဘူးလေစေတနာဥပါဟောလိုက်တယ်နတ္တ အနတ္တတော့ဟောထားတာကိုဒကာဓမ္မတို့ဖြစ်ပြီးပြတဲ့သဘောပဲရမှန်ပါအဲ့ဒါလေးလူသွားရရိပ်ပါခဲ့လို့လိုက်ပြီးဒီကလာနေတဲ့လူလိုက်လို့ရှင်းတာအနတ္တအတ္တဖြစ်ပါဘောလို့ဘုရားဘာသာမှာသုံးပြချက်ချလိုက်မှန်ပါအနတ္တဘာဖြစ်အတ္တဖြစ်ပါအောင်နိုင်တာမပြင်းမဖြစ်ဘူးဖြစ်ပါအားလုံးကဓမ္မတွေမပြင်းရင်ဖြစ်ပါဘုရားဘာသာမှာရှိတဲ့အတ္တဝါဒဒိဋ္ဌိ စာလိုသုံးတော့ကမ္မဝါဒီဒိဋ္ဌိကံကိုမပြတ်ဘူးလို့ယူတဲ့ဒိဋ္ဌိဒီမရဘူးလားမရပါဘူးအဲအနတ္တလက္ခဏာသုံးနေရသေချာဟောလိုက်တော့လေသူအနတ္တရဲ့ပါဝင်ဖြစ်မပါဘူးလားအနတ္တရဲ့ပါဝင်ဖြစ်ပြီးဒီကရသွားတော့တယ်ဆိုတာဒကာဓမ္မတွေရှင်းရှင်းလင်းလင်းမှမှတ်ထားပြီးတာပေါ့ဒါဖြင့်လူသွားရရိပ်ပါသလိုလိုက်နေတယ်လို့ဆိုတဲ့ဥစ္စာကဒကာဓမ္မတို့ ဒီနေ့ကပြောသလိုနေရထဆောင်းပြီးကြတာတတ္တဝါတွေမှာဩကာမိကံဖဆိုတာပြပါစေတော့ဆိုပြီးကြလားသင်ချောင်းဆောင်းဟောတာမှတ်ပါဘုရားနိတ္တထဒေသနာကြတာသင်္ခါရအနတ္တဟောလိုက်သင်္ခါရစေရနာဆိုတဲ့သင်္ခါရကံတွေကအနတ္တနာဟုတ်ဆိုတော့အနတ္တဟုတ်ပေါ့ဗျာသဘောကျဒါအပြင် သင်္ခါရနောက်ကလိုက်နေပါကလားအနတ္တပြုတဲ့နေရာမှာပဲချုပ်ပါကလားလို့မေးမင်းသိတယ်ပြုတဲ့နေရာမှာချုပ်ပါဒါဖြင့်အဲ့ဒါအမှန်ထားလိုက်နော်ကောက်ရိုက်ခေါ်တဲ့နေရာတော့အနတ္တပဲခေါ်လိုက်ဘတ်တော်ရီငဲ့ပြီးနေရတာဆောင်းပြီးဒီကရာသိဖို့ရနေရညနေရာကြတဲ့ခါကျလူသွားရရိပ်ပါတယ်လို့ပေါ့ကွာသူကနောက်ကလိုက်နေတာပဲကာမိကံဖနဲ့မင်းတို့နေကြရတာကာမသဘောကံတာလည်းမိမိဥစ္စာ တခါလေဘုရားကကမ္မသဘောကမ္မထာရောအင်းဗိညာသုံးများဟောလိုက်တယ်ဖြစ်ချင်းဒကာဓမ္မတို့မယူရလို့ချင်းကံပေါ်ပါသတ္တရာတွေဖြစ်သဘောကျပြပါမယူရလို့ချင်းကံပေါ်ပါသတ္တရာတွေဖြစ်ကံလေးရတော့နောက်ကမြဲလိုက်ပြီးဒီကလာနေတော့တို့ပါစိတ်ညာရှိတော့တို့ကံကောင်းနေနောက်ကလိုက်နေတာပဲကံမိကံဖားတွေအမြဲစောင့်ရှောက်ပြီးဒီကလာနေတယ်ဆိုတော့သူတို့ကဘယ်တော့မှမပြည့်စည်တဲ့တရား ဒီနေ့ကပြောသူထိုးလဲမကြရင်ဆွဲထူတဲ့သဘောဟမ်စီပွားရော့သွားမယ်ဆိုလို့ရှိရင်သူကထည့်ပေးတဲ့သဘောမကြမ်းပါဘူးဆိုရင်သူကနေကြမ်းမအောင်လုပ်ပေးမယ်သဘောဒီမရောက်ဘူးနောက်တော့သူကနောက်ကတခါတည်းဒကာဓမ္မတွေကိုအမေဖေကလေးလေးသွားတဲ့နောက်တော့အမေဖေကနေပြီးကြတာမလဲမပြောလက်မောင်းလေးဆွဲပြီးကြလားနောက်ကလိုက်နေသလို့ လိုက်တဲ့အိဗေမျိုးယူထားလို့ရှင်းဗာရိဋ္ဌိဖြစ်ကြမယ်ရှင်းကြတယ်ရှင်းပါအဲ့ဒါဗုဒ္ဓဘာသာမှာရှိတယ်လို့ခွန်ကြီးကပဲယူလိုက်ပါတယ်မှန်ပါဘယ်နဲ့ဆိုကြမလဲရှိပါဘူးဗုဒ္ဓဘာသာမှာရှိတဲ့ဒိဋ္ဌိပဲလို့ဆိုလို့ရှိရင်ကံပေါ်မှာသတ္တရာဒိဋ္ဌိရှိနေခိုင်နေမြဲတယ်လို့ယူတဲ့သတ္တရာဒိဋ္ဌိရှိမရှိရှိပါဘူးဒါပြန်အတ္တလက္ခဏာသုံးနဲ့ညှိလိုက်တဲ့အခါကျတော့သူမြဲတဲ့တရားလားမမြဲတဲ့တရားမမြဲတဲ့တရား သင်္ခါရအနတ္တသင်္ခါရစိတ်ဓာတ်ဘုရားအတ္တအဘိဓာတကယ်လို့မင်းတို့နောက်ကလိုက်နေတယ်လို့ဆိုညာဟုတ်လားနာယရသင်္ခါရအဘာရယသံဝတ္တယဒီသင်္ခါရလေးကပြည့်စုံဖို့ရအကြောင်းကိုမရှိဘူးတော့မင်းတို့နောက်ကလိုက်နေတယ်ဆိုလို့ရှိရင်ရှိသေးရလားမရှိပါဘူးလဘိရသသင်္ကာရေဥဥမေသင်္ကာရဟောတုဥဥမေသင်္ကာရမဟေသုံးတိအဲဒီသင်္ကာရကဖြစ်ဒီသင်္ကာရမဖြစ်စေသတိအကုသိုလ်စေနာဘယ်တော့မှမလာစေသတိ ကုသိုလ်စေတနာကန္တနောက်ကလိုက်နေစီသတိရရမရဘူးမရတော့ဩဒါပြန်အနတ္တပဲလို့ဆိုကြပါစို့နော်မှန်ပါဘူးနှုတ်ကောင်းတဲ့ကြောင့်သုတ္တန်ဒေသနာတော်မှာဆာယဝအနုပိုင်ဤယထာဂာနိဝယာယတော်ဟောရပါလိမ့်မယ်လို့ပြောတော့နေရထထောင်းပိရိကာရတတ္တဝါတွေသိအောင်လို့ဟောလိုက်တာပါဆောင်းဟောတဲ့အိဗယ်ပဲတဲ့ရင်မြည်လိုက်ပါနဲ့ကံနောက်ကတကယ်လိုက်တယ်လို့မြည်လိုက်ပါနဲ့မှန်ပါ ဘောကြဆံဟောတဲ့အိဗယ်နော်တိုက်ရိုက်ယူလိုက်ရင်မှားသွားမယ်ဆိုတာသဘောကျအဲဒကာဓမ္မတွေဒီနေ့နိုင်ကြီးကြီးနဲ့တောင်မှကံ၆ချက်မဟောတယ်ကံကိုရှင်းပေးနေတယ်ဆိုတာမှတ်လိုက်ကြမှာနော်ဒါဖြင့်တပည့်တော်လှုပ်တဲ့ကံတွေဟာအဟောတိကံပဲဖြစ်ရတော့မလားခရားလို့ဒကာဓမ္မတွေကမေးဖို့မလိုဘူးဒကာဓမ္မတို့ အဟောတိကံလည်းရှိတာပဲအဟောတိကံမဟုတ်တာလည်းရှိတာပဲလို့ဘုန်းကြီးကပဲအဖြေထွက်ပါတယ်အဟောတိကံလည်းရှိတာပါပဲသဘောကျအဟောတိကံမဟုတ်တာတွေရောရှိပါနော်အဟောတိကံမဟုတ်တာအဟောတိကံလည်းရှိပါသေးတော့ဗျာအဟောတိကမဟုတ်တာတွေကတော့ဘယ်လိုများပါလိမ့်မလဲလို့မေးတဲ့အခါကြက်လို့ရှိရင်ဒီကံအဒီမှာပဲချုပ်ဆွမ်းတော့တင်တဲ့နေရာမှာဆွမ်းတော့တင်တဲ့စေနာကံလေးကဆွမ်းတော့တင်တဲ့နေရာမှာချုပ် မိထွန်းတဲ့စေနာကံလေးဟာမိထွန်းတဲ့နေရာမှာချုပ်ပါမေတ္တာဖို့တဲ့စေနာကံလေးဟာမေတ္တာဖို့တဲ့နေရာချုပ်ပါချုပ်တာပဲသူဘယ်နည်းနဲ့မှဘတ်တော်နောက်လိုက်နိုင်ရမလိုက်နိုင်ပါဘူးရှင်နပ်ပါရှင်နပ်ပါမလိုက်ဘူးဆိုတော့သိကြလားသိပါတိုက်ရိုက်ယူလိုက်တော့တိုက်တဲ့တိုက်ရိုက်ဝိဓမာဒေသနာတော်ပုဂ္ဂိုလ်တ attva မငယ်ပဲနဲ့အမှန်ကိုပြောဟောပြီးဒီကလာယူလိုက်တော့မလိုက်ပါဘူးမှန်ပါ ဒကာဓမ္မတို့ဘယ်လိုဆိုကြမလိုက်ပါဘူးတိုက်ရဟောတော့မလိုက်ပါဘူးလို့ဆိုတာကမှတ်လိုက်ပါတော့ရှင်းမလားရှင်းပါဘူးဘယ်ဥက္ကံကြီးတဲ့ရှင်းနိုင်ကရှင်းနိုင်ပါနတ်တဲ့လည်းငါသုံးနဲ့ညှိပြလိုက်နော်မလိုက်တာသေးကြရမှာဘာကြောင့်မလိုက်တဲ့တော့မေးတဲ့အခါကျတော့ဟိုနန္ဒမလည်းဖြစ်အနတ္တလည်းဖြစ်နေလို့ပုဂ္ဂိုလ်တ attva နဲ့သူဘာမှမဆိုင်ဘူး မှန်ပါသူကသူကြောင့်တိုက်ဆိုင်ပြီးဒီကရစေနာလေးဟာဘုရားနဲ့တွေ့လို့ဘုရားလူချင်းနဲ့စေနာလေးပေါ်ပေါ်ပေါ်တဲ့နေရာချုပ်မှန်ပါတရားနဲ့တွေ့လို့တရားနာကျင်တဲ့စေနာလေးပေါ်ပေါ်တဲ့နေရာမှာချုပ်ပါသံဃာနဲ့တွေ့လို့ဥဒိတ်ခြင်းတယ်ရှ िख ိုးခြင်းတယ်ရှ िख ိုးခြင်းတဲ့နေရာမှာပဲချုပ်ပါဒီစေနာလေးချုပ်ပါချုပ်ပါတပည့်ကြရပါဒါဖြင့်ဗျာတပည့်ရပြုတာဟောတိကံဖြစ်ရတော့မလားလို့မေးတော့ဟောတိကံတော့ဖြင့်တရားဓမ္မတို့ နိဗ္ဗာန်မရောက်သေးဟောတိကံတော့မဖြစ်သေးပါဘူးမှန်ပါဗျာဗြဟ္မရိယဝိနည်းကံတွေကရှိသေးတာဟုတ်မှန်ပါဥပပိစ္ဆဝိနည်းကံတွေကရှိသေးဟောတိကံတော့မဖြစ်ပါဘူးလို့ဘုန်းကြီးကလည်းဖြေပါဘာကြရသူတော့မလိုက်တာမှန်ပဲသူတော့မလိုက်တာမှန်ပါပဲဆိုတော့ဘောကြ။ဒါရင်ဒါဖြင့်သူမလိုက်ပဲနဲ့ဘယ်လိုများတပည့်တော်အကျိုးပေးပါလိမ့်မလဲလို့ မေ့ဖို့မလိုဘူးမှန်ပါဘူးအိုးဒီလိုဒီလိုဒကာရမတို့ဒီမှာလူနာယုံနဲ့လူစေတနာတွေဥသောလူတဏ္ဏပေါ်တဲ့စေတနာတွေဥသောနံစေတနာတွေဥသောနံကနေပြီးကာယကံနဲ့လူလိုက်တန်းလိုက်ပြလိုက်ကန်းလိုက်နော်တဲ့တဲ့ကာကာယကံဆိုတဲ့ကကာယကံကစေတနာကာယဒွါရမှာဖြစ်သူရုပ်တရားတွေကောမပါဘူးပါပါ ဝစီကံဆိုတာစေတနာမဟုတ်လားအတန်တွေကယုံနေဘူးလားဝစီကံသဘောကျမနောကံဆိုတာမနောကကံမဟုတ်လားအဲသူနဲ့ပတ်သက်တဲ့ဖြစ်တဲ့မနောယုတ်တွေကတော့မရှိဘူးရှိပါဘူးအင်းစိတ်ကြံပြုံးကျွင်ပြီးကြတာလာတဲ့မနောယုတ်တွေကလည်းရှိရပါမယ်အဲ့ဒီတော့ဒီနိုင်ရပါဒီနေရာမှာပဲချုပ်တယ်လို့ဗျာဓမ္မတွေကသုံးဖြတ်ချမ်းမှန်ပါဘူးဘုရားရှိခိုးတဲ့စေနာရောရုပ်ရောဘုရားရှိခိုးတဲ့နေရာချုပ်မှန်ပါဘူး တရားနာတဲ့စေနာနဲ့တရားနာတဲ့ရုပ်ပါပဲချုပ်ပါတရားနာတဲ့နေရာမှာပဲချုပ်ရပါတော့မနှောထဲမှာဝမ်းမြောက်ပြီးတဲ့ကရနေတဲ့ဘုရားလူသားလို့ဝမ်းမြောက်တဲ့စေနာလေးတွေတန်ခါလူသားလို့ဝမ်းမြောက်တဲ့စေနာလေးတွေဝမ်းမြောက်တဲ့စိတ်နဲ့ဝမ်းမြောက်တဲ့သောမနာတရုပ်တွေဟာလေဒကာရမတို့ဝမ်းမြောက်တဲ့နေရာချုပ်တာမှန်ပါမလိုက်ဘူးနော်မလိုက်လို့ရှိရင်ဖြင့်ဘယ်လိုဖြစ်ရမှာတော့လို့မေးဖို့မလိုဘူးလားမလိုပါဘူးတပည့်တို့အကျိုးပဲတွေကလည်းသင်ရှားဗျာ ။အိုးတရားဓမ္မတို့သူတော့မလိုက်တာမှန်ပဲ။သို့တော့သူနဲ့အလားတူပေါ်တယ်လို့သာမှတ်တာ။မှန်ပါပါ။လိုက်တာလားဟိုမှာအလားတူပေါ်တာလား။မှန်ပါပါ။လိုက်ကြမလိုက်ဘူး။မှန်ပါပါ။ဟုတ်ကြ။ကြားပါ။လိုက်တော့လိုက်ကြလား။မှန်ပါပါ။ဘယ်လိုပေါ်ပါလဲ။မှန်ပါပါ။ဒီမှာသံဃာရှင်ရှင်နိုင်ရုံနဲ့သံဃာရှင်စေနဲ့သံဃာရှင်ရှင်ရုပ်နဲ့ဒီဘာဘာချိုးဝဘာဘာလဲပြီးမှ လူတံပေကံကဲ့သို့ရှိတော့ဟိုမှာဒီနာယုကဒီရင်ချုပ်ပြီးဟိုမှာနာယုကလည်းဟိုမှာသာနာရှင်းရှင်းစေနေတယ်သာနာရှင်းရှင်းနာယုပဲပေါ်ရတယ်သဘောကျဒါဖြင့်ဒကာဓမ္မတို့အလားတူပေါ်တာကိုသာဆိုတာပါနောက်ကလိုက်နေတယ်ဆိုတာနေရထလို့မှတ်လိုက်စမ်းနေရထဆိုတော့ဆောင်းယူတာနော်တကယ်တော့လိုက်ပါရဲ့မလိုက်ပါဘူးရှင်းပြရှင်းပါအေးဒါကြောင့်ဒီနေ့ကတော့ပြောခဲ့ရတယ် အနန္တရနိယုဒစိတ်ဓာတ်စေတိကာမပတုပ္ပန္နနာစိတ်ဓာတ်စေတိကာဓမ္မနာအနန္တရပိစိဏပိစောဆိုတော့အရင်နိုင်အရင်စိတ်စေတိတ်ချုပ်ပြီးကလားတဲ့နောက်စေတိတ်နောက်စိတ်စေတိတ်ပေါ်တာပါပဲမှန်ပါတပည့်ကြအရင်စိတ်စေတိတ်ချုပ်ပြီးသူနဲ့လားလို့ပါပေါ်ပါလေနောက်စိတ်စေတိတ်ပေါ်ပေါ့ဒီမှာဒီဝိယဒီမှာနာယုချုပ်ပြီးကလားနောက်ဘဝကြတော့ဗာရဏဖြစ်ပါလေနောက်နာယုပေါ်တာပဲရှိတယ်အလားတူပေါ့ မှန်ပါသဘောကျကျပါအဲဒီကနိုင်ရောကဒီရင်ပြတ်တယ်နော်မှန်ပါကောင်းပြီဒါဖြင့်တကယ်ဓမ္မတို့သက္ကတာရှင်းပါလားရှင်းပါခိုင်နေမြဲတယ်လို့ယူသေးရဲ့မယူပါဘူးမယူတော့ဒါဖြင့်ဩအလားတူပေါ်ပုဂ္ဂိုလ်လိုက်တယ်လို့ဆိုတာကိုလို့ပြန်ပြီးမှတ်လိုက်တာမှန်ပါအလားတူပေါ်ပုဂ္ဂိုလ်လိုက်တယ်လို့ခရက သိလာအောင်လို့ဆောင်းပြီးဒီကရာဟောလိုက်ခြင်းဖြစ်ပါတယ်စင်စစ်တော့ဖြင့်မလိုက်ပါဘူးအလားတူပေါ်တာနဲ့ဒကာဓမ္မတို့လိုက်တယ်လို့ထင်ရအောင်ညာထဲမှာအဲညာနုတဲ့ပုဂ္ဂိုလ်တော့မှာဖြင့်ဆောင်းပြီးဟောလိုက်ခြင်းဖြစ်ပါတယ်စင်စစ်တယ်ဖြင့်ဒီမှာလုပ်တဲ့နိုင်ရုပ်ကြီးဘုဘောကဟိုခဏဒီခဏတောင်မလိုက်ပါဘူးလို့မှတ်လိုက်ပါကျေနပ်လားလိုက်ကြလားမလိုက်လို့တော့ တတ်တိတော့ကင်းမရလားဆိုတော့အလားတူပေါ်တာရှင်းလိုက်တော့ဩဒါဖြင့်အလားတူပေါ်တာရှင်းလိုက်တော့ဒကာရမတို့ချုပ်တာလည်းမှန်ပဲအလားတူဖြစ်တာလည်းမှန်ပဲဆိုတော့ဥစ္စေရဒိဋ္ဌိကိုရှိသေးရဲ့မရှိပါဘူးဒါဖြင့်မလိုက်တာသိလို့သတ္တရရှင်းပါတယ်မှန်ပါဘူးသဘောကျအလားတူပေါ်တာသိရသဖြင့်ဩတတ္တိအကြောင်းကျိုးလေးတော့ဆက်နေသေးတယ်ကိုဆိုတာလေးကတော့လေ ရှိနေတော့ကြောင့်ဥစ္စေတဒိဋ္ဌိတွေရှင်းပါလေသဘောကျလားသတ္တရဒိဋ္ဌိတော့ရှင်းပါမလိုက်ကွန်းသိတဲ့အတွက်ဥစ္စေတဒိဋ္ဌိမလိုက်မှန်းသိတဲ့အတွက်ဉာဏ်ဖြေလို့မရဘူးဥစ္စာအမှန်နုညံ့တဲ့တရားမလိုက်မှန်းသိတဲ့အတွက်အလားတူပေါ်တာသိရတဲ့အတွက်အဲ့ဒီလိုညီမလာတယ်တရားဓမ္မတို့ အတဲကြီးတဲ့တော်တယ်ဆိုတာဖြင့်သေးသေးချာချာမှတ်ဖို့ပဲမှန်ပါတဲ့လားတဲ့ပါဘာမေးတာကပဋ္ဌာန်းနဲ့ညှိလိုက်တော့မှပို့ပြီးရှင်းတယ်မှန်ပါဗုဒ္ဓနည်းနဲ့နေရတာဆောင်းဟောထားတာခမည်းတော်ကယူလိုက်လို့ရှင်တကယ်သတ္တရဒိဋ္ဌိဗုဒ္ဓဘာသာအခေါ်ဗုဒ္ဓဘာသာအယူပါသတ္တရဒိဋ္ဌိဖြင့်မှန်ပါအခေါ်မှာအယူမှာသတ္တရဒိဋ္ဌိဓမ္မတွေထူးထူးခြားခြားသိရတယ် ထူးထူးခြားခြားသိရပြီနော်အဲ့ဒါဘယ်ပါဠိတော်မှာလာတော့မေးဖို့လိုလားနော်ဒီလိုယူတတ်တယ်กว่าဆိုတာဘုရားကဘုရားခင်ကိုရဏကြီးတောက်ကြည့်ပြီးခြေတော်ကြောင့်တရင်သုံးပြီးတကလာနေတဲ့အခါကြလို့ချင်းအားလုံးအနတ္တရေကြီးဟောတယ်ယူပါဏတ္တဝေဒနာနာတ္တသဉ္ညာနာတ္တသင်္ခါရနာတ္တဝိညာဏနာတ္တလို့ခေါ်တော့ယန္တဘာကဒီထဲမှာသူကဘဝတဏ္ဍာက ရှိတယ်ရပညာကလည်းမရှိနောက်ဘဝကိုလည်းသူကခင်းတွဲတဲ့ဘဝတခါကရှိပြီးဒီကလာနေတော့ဒီရန်ကစိတ်ကူးပေါ်လာဒီရန်ကပဲစိတ်ကူးပဲလို့ပေါ်လာတော့ဆိုလို့ရှိရင်ဖြင့်တဲ့ဒေနာခောပနာသမင်းနဲ့အညာတော်ဘိက္ခုစေတသောပရိဝေဒကိုဥဒ္ဒပါရီယူပါဏတ္တဝေဒနာတ္တဝိညာဏတ္တအနတ္တကတာနိကမ္မာနိ အနတ္တကထာနိနာဘုပ္ပင်ပြရကုန်သောကမ္မနိကံတို့သည်ကမ္မတဏ္ဍကံသာရင်မိမိဥစ္စာဖြစ်သောကုသန္တိယူကုန်။ဩဘုရားကအကုန်နတ္တခန္ဓာငါးပါးကုန်နတ္တတရားဟောလိုက်တော့ဖြင့်ဘာမှအာကိုရမရှိတော့ပါလား။အတန်တရားသွားဖို့မှာဘာမှအာကိုရမရှိတော့ပါလား။သူစိတ်ချင်းဒီလိုဖောက်။သဘောကျ။အကုန်နတ္တဟောလိုက်တော့ तू ဘာမှအာကိုရမရှိတော့ဘူးလို့ तू မယူဘူး။ယူပါဘူး။ အဲ့ဒါကဖောက်ပြန်ပေးကြတာမောင်နိုင်တဲ့ကိုမြင့်တွေယူလိုက်ဩကံပဲငါဟာရှိတော်မှာပဲဆိုပြီးယူလိုက်ကံသမတ္တနာကံတော်လည်းမိမိငါငါဖြစ်သူဖုတန်တိရောက်ကုန်ပြီဒါသာလည်းငါတခါလေငါဤဥစ္စာဒါတခုပဲငါငါဒါကံမနာရှိတော်တာပဲကျန်တာတွေအကုန်တတ်တာပဲဆိုတော့ဗာဒိဋ္ဌိဖြစ်သွားတယ်သတ္တဗာဒိဋ္ဌိ အဲ့ဒီမှာဘုရားသခင်ကိုယ်တော်မြတ်ကြီးကဩငါတရားပွဲတဲ့မှာဘောဒနာကြီးဆိုတဲ့ရံပါပါတော့လားဘုရားညိမ့်ပြီဟဲ့အဲ့ဒီမှာဘုရားသခင်ကိုယ်တော်မြတ်ကြီးဣဒဧကိသောဌာနဣဒံဝိသတိဣဒဧကိသောအဝိဇ္ဇာအဝိဇ္ဇာကတော့တဏှာဒီပရိယေနစေတတ်တာဗုဒ္ဓသာသနာအတိဒါဝန္တိမြင်ကြရန်ဆိုပြီးသူဘုရားကဒီပါဠိတော်ထုတ်တယ် ဟောငါဘုရားတရားဟောနေတယ်ဒီမှာဒီတဲ့ဘဝတဏမစွန့်နိုင်တဲ့ပုဂ္ဂိုလ်ကကံပဲငါဥစ္စာလို့ငါလို့ရတော့ပါပဲလို့သူယူဖို့ကိုပညာကလည်းမရှိအဝိဇ္ဇာကလည်းမြတ်ဘဝတဏကလည်းမစွန့်သေးတဲ့ပုဂ္ဂိုလ်ကိုကံကငါဥစ္စာကံမငါအကုပိရိကလာကံမငါဥစ္စာယူရှိတော့တယ်လို့ငါဘုရားဟောတဲ့အနတ္တကျော်ပြီးဒီကလားအတ္တပဲပြေးသွားပါဘောလားလို့ဘုရားသိချာသိ သဘောပါငါပြောဟောတဲ့အနတ္တကိုသူအတ္တကကံကိုအတ္တယူလိုက်ပါပေါ့လားလို့ဘုရားသခင်ကိုရမေကြီးကဒီအချိန်မှာဒီဟန်ကြောင့်ကိုရမေကြီးသဗ္ဗညဉာဏ်ထဲမှာပေါ်လာတယ်နော်ကဲဒါနဲ့ဘုရားသခင်ကိုရမေကြီးကဒါငါဘုရားကြီးတရားတော်ကိုကြော်လွန်ပြီးဒီကရာပြေးလွှားပြီးဒီကရာတတပညာကမရှိအဝိဇ္ဇာကများ တဏှာရဘုံဘဝတွဲတတ်တဲ့ပုဂ္ဂိုလ်မို့ဒီကံကိုငါအားကိုးရတော့မှာကိုယူတာဟေးတရားဓမ္မတို့ခင်ဗျားတို့ဟုတ်ဖြစ်ကုန်မထိဘူးလားထိပါဘူးသေချာစဉ်းစားကြည့်တာသိခါကြည့်တယ်ဆိုတော့ပေါ်ကြပေါ်ပါဘူးခင်ဗျားတို့ဘာမှအကိုရမရှိတော့ဘူးကံမဲ့ဗျာဒီပါလေတို့ဒီတိုင်းမနေဘူးဒါဖြင့်ခင်ဗျားတို့ဒီ တခြားအနတ္တရည်တဲ့ကံပေါ်မှာခင်ဗျားတို့အတ္တဒိဋ္ဌိမယူလားယူပါဘူးအတ္တဒိဋ္ဌိဆိုတော့ကံကတော့မပြတ်တော့ဘူးဆိုပြီးအတ္တဒိဋ္ဌိတဲမှာသက္ကရာဒိဋ္ဌိကလည်းတွဲရည်ကြီးဖြစ်မနေဘူးလားဖြစ်ပါဘူးအဲ့ဒီလိုဘုရားတရားဟောရင်ကိုအနတ္တဟောရင်တဲ့မတ္တနဲ့သူကကံအတ္တယူပြီးကြတာဆိုလို့ဘုရားကချက်ချင်းပေါ်ရတယ်နာဘုရားရဲ့ဉာဏ်တော်သူပြေးကြော်လွန်ပြီးကြလားနတ္တတွေဟောနေပါရဲ့သားနဲ့ အာကိုရမရှိတော့ဘူးဘဝမှာဖြင့်ဘာမှအာကိုရမရှိတော့ဘူးဆိုဘောဒနာကကြီးစိုးနေတဲ့ပုဂ္ဂိုလ်မို့ပညာကလည်းနဲ့အဝိဇ္ဇာကလည်းမရဘောဒနာကလည်းကြီးထွားနေတဲ့ပုဂ္ဂိုလ်မို့ကံကိုအတ္တလို့ငါဖျားတရားပေါ်တဲ့ယူနေပါဘောလားငါဖျားကြီးတရားတော်တွေကိုကြီးလွားတဲ့သိပ္ပယ်အတိတံဝတ္တမြင်ကြီးအလွန်ပြီးတကယ်ယူသွားတဲ့သိပ္ပယ်ဒီတဲ့ညာနဘာပါနေပါဘောလား ရာသေချာထုတ်ဖို့ပြောอ่ะသဘောကျဒါခန္ဓာဝကတန်ရုပ်ပါဠိတော်ခန္ဓာဝကတန်ရုပ်ပါဠိတော်နော်ခိုင်းတာဖြင့်ဒကာဓမ္မအဲ့ဒီမှာဘုရားခင်ကိုရမကြီးကဘယ်လိုဟောရတာလဲလို့မဲတဲ့ကမဲကာအနာကံကိုအတ္တလို့မယူနဲ့ဟေးကံကိုအတ္တလို့မယူနဲ့ကံဒီကားလို့ဆိုလို့ရှိရင်ဖြင့်သင်္ခါရခန္ဓာกว่าသင်္ခါရခန္ဓာဖြစ်သောကြောင့်အနတ္တလို့သာယူกว่า ဒီမှာပြန်ဟောရကံကိုပါလို့ယူကြနော်အနတ္တလို့ယူကြစမ်းပါဒကာဓမ္မတို့သဘောကျဟောနေကအလားတူပေါ်တာကိုသိသဖြင့်လေဒီကံဟာမလိုက်ဘူးဆိုတာမသိကြဘူးသိပါဘူးအလားတူတာပေါ်လာတယ်ဒီဟာတစ်ခုမှမလိုက်ဘူးဆိုတာဓမ္မတွေရိပ်ပြီရိပ်ပြီပါ။ဒါရင်ဒါဖြင့်ဟောဒီဘက်ကရောင်းနိုင်နေတဲ့မိထွန်းတယ်ဓမ္မတို့မီးလေးနဲ့နော်ဒီရောင်းနိုင်လေးကမင်းမပါတယ် ပြောင်းတယ်ဒါတော့မိပြလည်းမချက်ချင်တာနဲ့အားလုံးကဓမ္မတို့ဒီပြောင်းနိုင်လေးကင်နေလို့ဒီပြောင်းနိုင်သွားရှိကြည့်ပြီးဒီနေရာမှာပဲတည်လိုက်မင်းနှစ်တိုင်ပြတ်မတော်ဘူးလားဖြစ်ပါဘူးဒါကပထမတိုင်နော်မှန်ပါဒါကဒုတိယမေးဒီဒကာဓမ္မတို့ဒုတိယမေးဒီကားလို့ဆိုလို့ရှိရင်ဖြင့်ပထမမေးလိုက်လာတာလားလို့မဲလို့ရှိရင်ဘယ်နဲ့ဖြစ်ကြဟုတ်ဟုတ် ပထမမီးလိုက်လာလားမဟုတ်ပါဘူးလိုက်လာခဲ့ပြီရှိတော့ပထမမီးငိမ့်နေရမှန်ပါပါလိုက်လာရင်ပထမမီးပါဗျာငိမ့်ပါတပတ်ကြသူလည်းငိမ့်ရမငိမ့်ပါဘူးသူလည်းတောက်မှန်ပါပါဒီကဖျောင်းနိုင်တဲ့မီးနဲ့ပဲဒီမှာဖျောင်းနိုင်တဲ့မီးနဲ့ပဲတဲ့တရားဓမ္မတို့ဒီဖျောင်းနိုင်တဲ့ဒီမီးကလိုက်လာမယ်ဆိုလို့ရှိရင်လည်း ကဲမဖျောင်းနိုင်တော့သာထားပါလေဒီမိလိုက်လာမယ်ဆိုရင်ပထမမိငိမ့်ဖို့တဲ့မှန်ပါမတဲ့ဘူးလားတဲ့မိဒိကာရနေတော့ဒီလိုငိမ့်ပါမငိမ့်ပါဘူးဟောမငိမ့်တဲ့ခါကြတယ်ရှင်ဒကာဓမ္မတို့ဘယ်လိုမှကြမရုံလို့မေးတဲ့ခါကျတော့လုံးဝမလိုက်လာဘူးတည်းပြည့်မှန်ပါရှင်းကြရှင်းပါဘယ်လိုကြပါလုံးဝမလိုက်ပါလုံးဝမလိုက်လာလို့သူ့တတိကင်းပါရလားမေးပြန်တော့ရှင်းပါမကင်းလို့ဒီမိမဒုတိယမိမလာတော့မှန်ပါလိုက်လည်းမလိုက်ဘူး တတ္တိကောမကင်းပါဘူးအလားမတူဘူးအဲ့ဒါအလားကိုကျေးဇူးပြုတာလို့သာဖတ်ရမယ်ဒီနည်းလုံးဝမလိုက်မှန်ပါသဘောပါလားလိုက်ပါရလားအဲ့ဒီတိုင်းမှာဗမူလကဟာလိုက်ကုန်မလိုက်သဘောကျသူလိုလားလူတော့ဖြင့်ပေါ်တယ်ဆိုတဲ့သဘောတော့ရှင်းတတ်ပါဗျာဒါဖြင့်ဒီလိုယူလိုက်တဲ့အခါကျလို့ရှင်းဖြင့်ကံနဲ့အနတ္တပဲမှန်ပါဒါကိုဖြင့် လက်လွတ်မပက်လိုက်ပါနဲ့မှန်ပါရှင်းမလားရှင်းပါကံကိုပဲလေးရပါအနတ္တပဲလို့ယူလိုက်တော့အနတ္တပြန်အနတ္တတတိကိုယုံသိသွားတာပဲဆိုပြီးဒီကရာဘယ်နဲ့ကြောင့်သူနဲ့သဘောတူမျိုးပေါ်ပါလိမ့်မလို့နောက်အကျိုးတရားတွေဘယ်နဲ့ကြောင့်ပေါ်ပါလိမ့်မလားကမ္မဝိပါကတ္တဆိုတော့ဘုရားကလည်းခွဲထားတယ်ကမ္မကကမ္မယာกว่าဝိပါကတ္တကအကျိုးกว่าမတူဘူးกว่ากံကအကြောင်းတရားဝိပါကက မတူဘူးလို့ပြောတာပဲကံလိုက်လာတဲ့ရှင်ကံနဲ့ဥပ္ပါရောနေရောရဒါနဲ့ကံကကံနေရချုပ်ခဲ့ဥပ္ပါကကထိုက်တယ်လို့ပေါ့သဘောကျကံကကံနေရမှာချုပ်ခဲ့ဝိပ္ပါကကထိုက်တယ်လို့ပေါ်ရတယ်ဆိုတော့ကောင်းကောင်းရှင်းတတ်ပါရှင်းပြီနော်တူရောတူရလားမတူပါဘူးဒီကကံဆိုရကအကြောင်းဝိပ္ပါကဆိုရကကျိုးတာဒါပြန်အကြောင်းကျိုးတာ ဒကာဓမ္မတွေတတိပြန်ဆက်တယ်နည်းနည်းမှဒီကံဒီထဲမပါဘူးပါတယ်ဟုတ်လို့အကြောင်းနဲ့အကျိုးကိုအကြောင်းနဲ့နန္တရားဟုတ်လားအကြောင်းကစေနာဆိုတဲ့နန္တရားဟုတ်လားအဲ့ဒီတော့အကျိုးတရားဆိုတာသူ့ကြောင့်ဖြစ်တယ်ဝိဘက်တရားတွေဝိဘက်နဲ့ပတ်သက်တဲ့ယုတ်တွေဆိုတော့မချမ်းသာဘူးလားရှင်းမလားရှင်းပါဘူး။ဘာမေးတာဖြင့်ကာဟအနတ္တပဲ သဘောကျလားကာမိကာဖဒုနောက်လိုက်နေတယ်လို့ဆိုတဲ့အယူဟာဖြင့်ဆောင်ဟောခြင်းကြောင့်ဒကာဓမ္မတို့ဝိပဿနာအထုတ်တဲ့အခါဒီအယူမဖြုတ်လို့ရှင်ခင်ဗျားတို့အတ္တဒိဋ္ဌိနဲ့သက္ကရာဒိဋ္ဌိကခန်းနေလို့မဖို့ရကြမှာမဟုတ်ဘူးဟုတ်ပါဘူးရှင်းမလားရှင်းပါဘူးဘောင်းဘောင်းကျင်နာဗလားရှင်းပါဘူးအဲတော်တော်ရေးကြီးကိုပြောနေတယ်လို့နိုင်ရုံခံပြီးပြောနေတယ်နိုင်ဝဲရှိသွားပြီ တော်တော်ရေးကြီးလို့ပြောတယ်ဆိုတာကိုကျင့်ရပါဘူး။ဗုဒ္ဓဘာသာမှာဒီဥစ္စာအတော်ကိုပဲဒီလိုဆရာကောင်းသမားကောင်းနဲ့လဲလဲပဲပဲအကြောင်းကျဆက်ပြီးကြားမြုံမြုံနဲ့အကိုကထားပြီးမပြမသခဲ့တော့ဗုဒ္ဓဘာသာမှာသက္ကရာတွေရှိတယ်။မှန်ပါဘူး။သဘောကျ။ကျပါဘူး။ဘာရှိသက္ကရာတွေရှိပါဘူး။ကမ္မဝါယုသက္ကရာတွေမှန်ပါဘူး။သင်တတ်ကြပါဗျာသင်တတ်ကြလို့ရှိရင်ပြန်ကာအနတ္တပဲနော်မှန်ပါ လောဘဝဒါဖြင့်အကျိုးမေးတော့ဘူးဆိုတော့အကျိုးတော့ပေးတယ်ဟုတ်လားသူတော့လိုက်မလားဘူးဒီလိုတော့ယူကြပါရှင်းရပါလားကောင်းပြီဒါဖြင့်ဒီဒီခန်းကိုဒီရင်ရပ်ပါတော့နော်အငုတ်ဖို့ကိုပြပါတော့မယ်တဲ့6ချက်ဒကာဓမ္မတွေငုတ်ဆိုမနေ့အာရော6မျိုးပြခဲ့တယ်လို့ဒီမှာလည်း6မျိုးပြရအောင်မယ်ကံ6မျိုးကိုဟောရအောင်မယ်သဘောကျ။ဒါရင် စေရနာဆိုတဲ့ကံကိုသိမှုမျက်နှာပါစေရနာဖြစ်ကြောင်းသိမှုပါမျက်နှာမျက်နှာပါစေရနာရဲ့ထူးခြားပုံသိမှုပါမှန်ပါပါစေရနာရဲ့အကျိုးရဲ့သိမှုပါလေးနာပါလေးနာပါတပတ်ကြစေရနာရဲ့ချုပ်ရကိုသိမှုပါမှန်ပါပါစေရနာရဲ့ချုပ်ရကျင့်ကိုသိမှုပါမှန်ပါပါမနေ့ကတိုင်လာတာမှန်ပါပါတပတ်ကြ ။ကောင်းပြီဒီ၆ချက်တော့ဒကာဓမ္မတွေဆုံးအောင်ပဲပြောပါမယ်။ဒါဖြင့်ကံကိုသိရမယ်ဆိုရင်ကံဒီဒကာဓမ္မတို့ကာယကံဝစီကံမနောကံကိုယ်နဲ့ပြုလုပ်တဲ့ဟိုမှာအဲပန်းနေလဲကြတယ်အဲကာယကံမနေဘူးလားမနေပါဘူးဒါကြဩကကဩကကနဲ့ပန်းကတ်တဲ့ကြတဲ့အခါကျတော့ဘယ်နဲ့ပါလဲမနေပါဘူးငင်းပြန်သွားတဲ့အခါကျတော့ကိုပန်းလေးတွေကိုဟိုကနေအာယုံပြုပြီးဒီကလာ တွေးလုံးလေးလာနေတဲ့အခါကျတော့ဘယ်နဲ့ဖြစ်လဲမနှောပါဘူးဩဒါဖြင့်ဒကာဓမ္မတို့ကံသုံးပါးဆိုတာသဘောကျကျပါပါဘာနေပဲရေလဲဆေးနေတုန်းကတော့ဗါတဲ့အင်းတော့ကြကြတော့ရှင်ဘုရားပန်းသူပါ၏ဆိုတော့မရှိပါဘူးဒီနေ့လူကတန်းရတာပဲရှင်းနှက်လိုက်တာမနှောပါဘူးကံသုံးပါးကံသုံးပါးအဲ့ဒီစေနာသုံးခုကာယကံဝစီကံမနောကံကံသုံးပါးသိပြီနော်ကမ္မ ကံကိုရှင်းလို့သိရမယ်လို့တက်နံပါတ်အဖြစ်ဖြင့်မောင်နိုင်တို့ကိုမြင့်တယ်ထွက်သွားမှန်ပါကံပန်မျိုးပါသုံးမျိုးသေမာကြီးပဲနော်မှန်ပါကာယကံနဲ့ကာယတော်တော့မှဖြစ်တဲ့စေတနာပဲဝစီကံကောဝစီတော်တော့မှဖြစ်တဲ့ကံပဲမနောကံကောမနောတော်တော့မှဖြစ်တဲ့စေတနာပဲတပည့်ကြဒါနဲ့စေတနာသုံးမျိုးရှိတယ်ပေါ့နော်ဒီကံမရုကြောင့်များဖြစ်ပါလိမ့်မလဲလို့ ဒကာဓမ္မတွေမေးဖို့မလိုဘူးအဲ့ဒါသိအောင်ပဲကွာဒီကံမရုကြောင့်ဖြစ်တယ်ဆိုတော့သိအောင်ပဲဆိုတော့ဒကာဓမ္မတို့ဒီကံပဲကြောင့်ကံအလိုလိုပေါ်လာတယ်ဆိုရင်တော့အာဟိတုကဒိဋ္ဌိဖြစ်ဦးမယ်မှန်ပါဘူးအဲဒီကံဘုရုကြောင့်ဖြစ်ပါလိမ့်မလဲဆိုတဲ့အကြောင်းကိုမင်းတို့သိရမယ်နိဗ္ဗေဒိကတုတ်ကိုထိုးလင်းပြရမယ်တဲ့ဒီကံအရိယဓမ္မတွေဖတ်တာကြောင့်ဖြစ်တယ်လို့မှတ်လိုက်ချင်မှန်ပါဘူးဒီကံဘုရုကြောင့်ဖြစ်ပါမှန်ပါဘူးဖတ်တာဆိုတာကခွင်းရှင်းပြရေးရဲသွားတဲ့ခါကျတော့ ဘာနဲ့မျက်လုံးနဲ့တွေ့တပတ်ကြဘာနဲ့မျက်လုံးနဲ့တွေ့တဲ့အခါကျတော့ဝယ်လိုတဲ့စေတနာပေါ်ဒါဖြင့်တွေ့မှုကြောင့်ဝယ်တဲ့စေတနာနောက်ပေါ်လာဘာနဲ့မျက်လုံးနဲ့ကမတွေ့ဒါဖြင့်တွေ့တာကဖတ်တာဝယ်တဲ့စေတနာကံဒါရင်ကံဘုရုကြောင့်ဖြစ်တယ် မတွေ့တာသူကျင်ပါတယ်လို့လာကြတယ်မကြောက်တာစားကျင်ပါတယ်လို့ရှိပါဒါဖြင့်တရားဓမ္မတွေတွေ့တာကသူကျင်တယ်သဘောကျလားမြင်တာမှလူကျင်ပါကြားတာမှ ပြုကျင်တယ်ဆိုတော့စေနာဒကာဓမ္မတွေ့ပြီးမှရှင်ကျင်တဲ့ဘောဆိုတာသိကြပါသိကြပါဘူး။ကံဘုရုကြောင့်ဖြစ်သူ။မှန်ပါပါ။ဩဒါဖြင့်ကံ၃ပါးဖတ်တာကြောင့်ဖြစ်တယ်လို့မှတ်လိုက်။မှန်ပါ။ရှင်းမလား။ရှင်းပါ။ကံ၃ပါးဘုရုကြောင့်ဖြစ်တာ။အဲတခါတည်းများစဉ်းစားကြည့်ရမှာလား။ကိုစားနေရင်မှတ်တယ်နဲ့။ဟင်းလေးကကိုယ်ပါးစားထဲမှာတွေ့ပြီဆိုမှဖြင့်လေ။ဟာဘုန်းကြီးကတ်ချင်။ဟုတ်လား။မှန်ပါ။တန်ခါရီကတ်ချင်။ ကြိုက်ချင်တဲ့စေနာပေါ်လာလက်ရပေါ်မှာတွေ့တယ်မတွေ့တွေ့ရတာပါလေအဲလူကျင်နာကကံလူကျင်တဲ့စေနာတွေကကံဒါဖြင့်ဒကာဓမ္မတို့ကံဘယ်ရတာတော့မထာမထာမထာနော်ကံရဲ့အကြောင်းဘယ်လိုပါလဲရှင်းလားရှင်းလားဒါဖြင့်နှလုံးနဲ့တွေ့တယ်နှလုံးနဲ့တွေ့လို့ အဲလူကျင်တာပေးကျင်တာကန့်ကျင်တာဆဲကျင်တာမောင်နိုင်ရှိဘူးလားရှိပါဘူးအဲ့ဒီစေတနာတွေကတွေ့လို့ဖြစ်တယ်မှန်ပါပါမတွေ့ရမတွေ့ပါဘူးမနှောတဲ့တွေ့ရင်လည်းမနှောတဲ့မှာရှိတဲ့ဖတ်တာကြောင့်မနှောတာဖတ်တာကြောင့်ဖြစ်တဲ့စေတနာပဲမှန်ပါဆိုနိုင်ရဟုတ်တယ်အလင်းတရားဓမ္မတို့ကံမှုတွေဘုလို့ကြောင့်ဖြစ်ဖတ်တာမတွေ့တဲ့ပုဂ္ဂိုလ်ဖြစ်ကိုဖြစ်တယ်မဖြစ်ပါဘူး။ဟောနေတာဖြင့်နှစ်နာမနားလည်ပြီ။ ကံထူးကိုပြောပြောပါဦးတဲ့ဘုရားသခင်ကိုရမကြီးကကံဟာတော်တော်ထူးကံဤထူးခြားပုံမင်းတို့သိထားရအောင်မယ်ကံဤထူးခြားပုံသိထားတော့ကံဟာတဲ့မရေရောက်စေတဲ့ကံလည်းရှိတယ်လို့မှတ်ထားပါမှန်ပါတရိစ္ဆာန်ရောက်စေတဲ့ကံရှိပါသိကြရောက်စေတဲ့ကံရှိပါလူပြည့်နတ်ပြည့်ရောက်စေတဲ့ကံရှိပါမြမပြည့်ရောက်စေတဲ့ကံရှိပါဩကံဒီလိုထူးခြားပါလားလို့မှတ်ထားပါမှန်ပါ ဘောကြကာလူပြနတ်ပြပဲလေးပါလုံးလုံးရောက်စေတတ်တဲ့ကံရလို့ကံထူးထူးခြားခြားများများဆဆမရှိဘူးလားရှိပါဘူးကောင်းပြီတဲ့1 2 3နားမလဲသေးလားနားလဲနားလဲတဲ့အခါသရုပ်ခအချက်ကကံဒီကိုင်းအကျိုးတွေကိုသိရမှန်ပါဘူးဘောကြကိုင်းအကျိုးတွေကိုသိရမယ်ဆိုတော့တရားဓမ္မတို့ဒီကံကြီးအကျိုးတွေက9ရက်9လ9နှစ်တွင်အကျိုးပေးတဲ့ အကျိုးပေးတာကမရှိဘူးရှိပါဘူးအဲဒါဖြင့်ဒီကံလေးအကျိုးပေးခုနှစ်ခုနှစ်ခုနှစ်ရက်ခုနှစ်ခုနှစ်နာအတွင်းကျိုးပေးတယ်ဒိဋ္ဌဓမ္မကံဟာဒိဋ္ဌဓမ္မအကျိုးပေးတာဟာလေကံကြောင့်အကျိုးပေးမှန်ပါပါသဘောကျဒုတိယကသေရိဖြောင်းနိုင်မှာအကျိုးပေးမဲ့ကံဟာလေမရှိပါဘူးရှိပါဘူးဟောဥပပယဝေရဏိယကံနော် နိဗ္ဗာန်များမိဆိုကြအကြောင်းခွင့်သိခဲ့တော့ဒီကံမင်းချုပ်များတော့လေအလားတူကျိုးပေးလို့ရှိမရှိရှိပါအဲ့ဒါကအပရာပရိယဝေရဏိယကံဆိုအပရာပရိယဝေရဏိယအကျိုးပေးဆိုတော့ကံအကျိုးပေးဒီခொနနဲ့ခொနရဲ့ခொနမခொနနဲ့အတွင်းကျိုးပေးအကျိုးပေးတစ်မျိုးကံကအကျိုးပေးရတယ်ဒုတိယဘဝကျိုးပေးမှာကနိဗ္ဗာန်များမိဆိုကြအကျိုးပေးမှာအဲ့ဒီလို ကာမအကျိုးပဲပဲနှမျိုးရှိသုံးမျိုးဟောဒါဖြင့်ပေါင်းတိုင်းတို့ကိုမြင့်တို့လင်းနာမှာကြောင်းမင်းနားလဲလေမှန်ပါတိကကံ၃ပါးနိကဖတ်တာတပည့်ကြသုံးပါသူကျိုးရဲ့ဒီထူးခြားပုံသိရမယ်ဆိုတော့ကြောင့်လူပြင်းနာပြင်းမပေတွေအဲဒါကံကျိုးပဲတွေကိုငါဒီလူပြင်းနာပြင်းမပေတွေဟူသောကံထူးခြားပုံတွေကမသိဘူးလားသိပါဘူးအကျိုးပဲရိတ်တော့ခဏကဒိဋ္ဌဓမ္မအကျိုးပဲမှန်ပါဘူး ဒုတိယဘဝကျိုးပဲနိဗ္ဗာန်မြတ်မိစ္ဆာကြကျိုးပဲမှန်ပါကျိုးပဲပဲလို့ရှိကောင်းပြီဒါမှတ်ထားလိုက်ပါကြတိုင်းလေးနံပါတ်ကြောင့်ဒကာဓမ္မတွေနားလည်လေဘူးလားနားလည်နိဗ္ဗေရိကတုတ်တဲ့ဒကာဓမ္မတွေထိုးထိုးထွန်းသိရမယ်နော်ဒါအခုပြောတာတွေကရှင်းပိုင်းကရှင်းတာလို့မောင်ငယ်တို့ကမှတ်ရမှန်ပါကဲငါ့ကိုမြောက်ကြတာတော့ဘာသိရမှာတော့လဲမဲဖို့မလိုဘူးလေကံချုပ်တာကိုသိရမယ် ဩကံချုပ်တာကိုသိရမယ်ဆိုတော့ကံချုပ်တာသိရမယ်ဆိုတော့ကံဒကာဓမ္မတို့နိဗ္ဗာန်ကြလာလို့ရှိရင်ကံနိဗ္ဗာန်နိဗ္ဗာန်ဆိုတဲ့နေရာဌာနကံချုပ်တဲ့နေရာမှန်ပါဘူးနိဗ္ဗာန်ပါပါလေအာချုပ်တယ်မတ္တမတ္တမတ္တဒါတော်တော်ရေးကြည့်လာပြီနိဗ္ဗာန်ပါပါလေအာချုပ်တယ်ဩဒါဖြင့်ကံချုပ်တာကိုလည်းသိရမယ်ဆိုတော့ဩနိဗ္ဗာန်မှာချုပ်တာကို ဒါကြောင့်ဘုရားခင်ကိုရမေကြီးကကုသလံကုသလံဇာကုသလံအကုသလံကုသအကုသကဟံဟာတိဇာဟံစွန့်လိုက်ပြီကွာကန်ချုပ်ဘုရားဖြစ်တော့ဘယ်နဲ့လဲချုပ်ပါမချုပ်ရချုပ်ပါစွန့်လိုက်ပြီကွာဟာဘာနဲ့စွန့်လိုက်တုံးကိုရောကြီးလို့မဲတဲ့အခါကြတော့မာတဲ့မဲခင်ပေါ်လို့စွန့်တယ်မှန်ပါ သဘောကျအဲကံဘယ်လိုကြောင့်ချုပ်ပါလဲမက်ကင်ပေါ်လို့မက်ကင်ပေါ်လို့ချုပ်တယ်မမရသေးဒီကံဟာတရားဓမ္မတို့9ရက်9လ9နှစ်တွင်ချုပ်ပေးနေမှာဒုတိယဘဝရောဒါဖြင့်9ရက်9လ9နှစ်တွင်ချုပ်ပေးခဲ့တော့ကာကဝဏိယတို့လို့ဟုတ်လားပုံနာတို့လို့ချုပ်ပေးနေမယ်ဆိုလို့ရှိရင်လေကျွေတုံးတွေချုပ်ပေးလေကျွေတုံးဘာသစ္စာဘွတ်ဒုက္ခသစ္စာ နောက်ဘဝကျုပ်ခဲ့တဲ့ယုတ်ကံမလားလို့ဘာသစ္စာလားနိဗ္ဗာန်မြတ်မိစကြမှာသူကျုပ်ပြရင်လည်းယုံနာပေါ်မပေါ်ပေါ်တဲ့ကဘာတစ္ဆာဩဒါဖြင့်ကိုင်းကျိုးလေးတွေကိုကံမချုပ်လို့ရှိရင်ဒကာရမတို့အကျိုးပဲချုပ်ပါချုပ်ချုပ်ပါဒါဖြင့်ကံချုပ်မှာဘာချုပ်လဲချုပ်ပဲချုပ်ပါသူတို့ပြောကြတယ်ကံချုပ်မှာဒုက္ခတစ္ဆာချုပ်မှန်ပါကံမချုပ်ရင်ဒုက္ခတစ္ဆာချုပ်ပါ သေးသေးချာချာနာကြည့်ကြည့်နဲ့ထောင်ပါဆိုတာကိုလည်းစိုးကြီးကလည်းသတိပေးခဲ့နော်ခမည်းတော်အကုနေတဲ့ကာမချုပ်တွေကလည်းဘယ်လိုဒုက္ခမချုပ်ဘူးမှန်ပါပါသဘောကျခင်ဗျားတို့အပေါ်နေတဲ့ကံမချုပ်သေးကြလို့ပေါ့ဒုက္ခမချုပ်ပါဘူးကြည့်လေသူကခொနည်းအကျိုးပေးတယ်အကျိုးပေးတယ်ဒုတိယဘဝအကျိုးပေးတယ်တစ်မျိုးပါရုပ်နာနေပြမလားပဲဟုတ်ပါဘူးအဲနိဗ္ဗာန်မြန်မိဆိုင်ကြအကျိုးပေးတယ်ဟောတစ်မျိုး ပါရီတော့အဲ့ဒါအဲဒီလိုရမ်းပြောလို့မရဘူးဒုက္ခသစ္စာပဲမှန်ပါသဘောကျဒုက္ခသစ္စာပဲဆိုတော့ရှင်းရမလားရှင်းပါပါဒါဖြင့်ကာမချုပ်ခဲ့ဆိုဒုက္ခသစ္စာမချုပ်မှန်ပါပါရှင်းမလားရှင်းပါကာမချုပ်ခဲ့တော့ဒုက္ခသစ္စာမချုပ်ပါဒါဖြင့်ကံချုပ်ရဌာနပါတော့အဲဒါဖြင့်ဒကာရမတို့ချုပ်ရချုပ်ကြောင်းအကျင့်မကျင့်မဲနဲ့ဒီကမချုပ်ဘူးတဲ့မှန်ပါပါ ကျင်းမလားကျင်းပါချုပ်ရချုပ်ကြောင်းအကျင့်ကိုမကျင့်ခဲ့တော့ကံကံမချုပ်ပါအဲဒါဖြင့်မဲခင်7ပါးလုံးလုံးမှဒီကံချုပ်မှန်ပါဒီကံချုပ်မှဒုက္ခသစ္စာတွေပါလို့ချုပ်သဘောပါဒါဖြင့်နောက်ဆုံးပြီအလုပ်မလုပ်ရဘူးလေလုပ်ရလုပ်ပါအားကြောင့်ဘုရားသခင်ကိုရမေကြီးကဝိပဿနာစေနာလောကေတတ္တစေနာစေနာဣထေသာတနာကွာသူမချုပ်လို့ရှင်နောက်ကတနာလိုက်မှန်ပါသဘောကျ ဥပ္ပဇ္ဇမာနာဥပ္ပဇ္ဇိနိဝိဒမာနာနိဝိဒိယူပသင်္စေနာလောကေသရသင်္စေနာဓမ္မသင်္စေနာလောကေပိယိဗန္နဣသေသနာပဟိယမာနာဘေယတိဆိုတဲ့ဥစ္စာဒီစေနာချုပ်အောင်လုပ်ပါမှန်ပါသဘောကျလားဒါရင်ဒါဖြင့်ခင်ဗျားတို့သံဃာထဲမှာဖြင့်အကျိုးပေးပြီးကြတာသံဃာထဲမှာသူကနေအလားတူပေါအောင်လုပ်နေတာဖြင့်အခုနိုင်ရုံမျိုးနောက်နိုင်ရုံပေါအောင်လုပ်နေတာဘသူပါလိမ့်မလို့ဆိုရလက်သေးချာစမ်းသတ္တ စေရနာသဘောကျအခုနာယုအလားတူနောက်နာယုပေါအောင်လုပ်နေတာစေရနာဒါဖြင့်နောက်ပေါ်တဲ့နာယုဘာသစ္စာဖွဲ့ကြအဲ့ဒီနာယုမပေါ်ကြလို့ရှိရင်ဒီစေရနာဆုံးအောင်လေမှန်ပါဘောကြဒီစေနာချုပ်အောင်တော့မလုပ်ရပါဘူးဒီစေနာမချုပ်ရင်သူနဲ့ပတ်သက်တဲ့ဒုက္ခသစ္စာကချုပ်နိုင်မှာမချုပ်နိုင်ဘူးသဘောပါလားဒါဖြင့်ဘုရားခင်ကိုရမေကြီးကလည်း ဒီစေနာကိုပဲတဲ့ဣတိကာရဏဘိယမာနပိတိကွာတဲ့ဒီစေနာကြောင့်ဖြစ်မဲ့တဏှာတွေကလည်းမြဲမြဲပုံပုံရှိနေတော့ဒီတဏှာချုပ်ရှင်လို့ရှင်ဒီစေနာချုပ်အောင်လုပ်ရတယ်မှန်ပါဘူးအင်ဟုတ်တယ်ကြတယ်ဒီစေနာချုပ်အောင်လုပ်ရမယ်သဘောကျဒါဖြင့်ငမဲတော်ကဏ္ဍမှာသွားကျင်တဲ့စေနာလေးပေါ်လဲစေနာဖြစ်ဖြစ်ရှိမှန်ပါဘူး ပြောကြတဲ့စေနာလေးပေါ့လားပြောကြတဲ့စေနာဖြစ်ဖြစ်ရှင်တော့အဲသောကြတဲ့စေနာလေးပေါ့လားအိတ်ကျင်တဲ့စေနာလေးပေါ့လားအိတ်ကျင်တဲ့စေနာဖြစ်ဖြစ်ကုန်ရှုကုန်ရှုကုန်ရှုသဘောပါကြမရှိရင်တော်ကမလားမရှိလို့ရှင်သူကဒိဋ္ဌဓမ္မတော်တော့လာလိုက်ပြီမလားဥပပိစ္ဆတော်တော့အပရာပရိယတော်တော့ဒါဖြင့်စေနာချော့စေနာ စေတနာကိုတရားဓမ္မတွေအမြဲတမ်းဘုရားသခင်ကိုရမကြီးကလည်းဓမ္မနုပါဒနီသတိပ္ပံယူပသင်္စေတနာလောကေသတ္တသင်္စေတနာလောကေနဲ့လာလိုက်တာ အထေသာတနာဘေးရမှာနာဘေးတိဆိုတော့တနာဘေးရမှာဟုတ်ဒီစေတနာဖြစ်တဲ့ချုပ်အောင်ဒီစေနာဖြစ်တဲ့ချုပ်လိုက်ချင်းစေနာနောက်ကတဏှာလာသေးရဲ့စေနာရဲ့ကျိုးပဲတွေကမလာတော့ဒီစေနာတွေဒကာဓမ္မတို့တွတ်တော့ဘာလို့ပါပါတော့မွေးဖို့မလို့အဲတွတ်တော့ဒီအိဋ္ဌဒုက္ခအနတ္တရှုရလိမ့်မယ်ဘာလို့ကြလဲအိဋ္ဌဒုက္ခအနတ္တမရှိလို့ရှိရင်ဒီစေနာကို စေတနာဖြစ်ဖြစ်နေအောင်လုပ်ရတယ်မယ်စေတနာဖြစ်ဖြစ်မဟုတ်အဲစေတနာဖြစ်ဖြစ်ဆုံးလုပ်ရတာရင်ဘာပေါ်လာမယ်ခင်ဗျာနိဗ္ဗာန်ပေါ်မဲ့စေတနာချုပ်ပါဒေနာချုပ်ရဲ့ဘာပေါ်မဲ့ဒီနိဗ္ဗာန်နိဗ္ဗာန်ပေါ်မဲ့ဆိုတော့ဘောကြ။ကောင်းပြီဒါဖြင့်ဓမ္မတို့။တန်လျာခရီးတဲ့မှာပဲတန်လျာလမ်းဆုံးကိုပြောကြပါစို့ဆိုတော့စေတနာချုပ်မှဒုက္ခသစ္စာချုပ်။မှန်ပါပါ။စေတနာမချုပ်ရင်ဒုက္ခသစ္စာချုပ်ပါ အင်းဒါနာကြည့်ခြင်းနဲ့ထောင်ပါနော်ဥက္ခဏဥပါလေတော့သေသေးချာချာနာကြည့်နဲ့ထောင်ပါရှင်းမလားဒါပြာတိတော့သူ့ကိုယ်ပဲလုပ်ဖို့မလိုတော့ဘူးလို့ဒီလိုလည်းမယူလိုက်ဒီလိုလည်းမယူနဲ့တဲ့စေနာကဒီခင်ဗျားတို့ယုံနာရှိနေစေနာရှိနေမှာမရှိပဲဘူးရှိပါရှိနေလို့ရှင်ဒီစေနာတွေကလို့ဆိုလို့ရှင်จิตတို့ဒီမချို့လို့ရှိရင်လေစေနာလမ်းလို့မလိုက်နိုင်လို့ရှိရင်လေ သူ့ကျိုးလေးတွေကကျွန်တော်ဒုက္ခသစ္စာတွေလာနေမှာမလားပဲဘူးလားလာတော့ဒီစေတနာပါလို့ရပါဖြစ်ဖြစ်ရှိပါဒီပြရှိပါမယ်သူ့ကိုချုပ်ဆုံးအောင်လဲရမလဲရအဲ့တော့ဘာသာတာပါတဲ့စေတနာပါတယ်ဆိုလို့ရှိရင်စေတနာသည်ရုပ်ကိုဖြစ်စေတဲ့စေတနာဖြင့်ရုပ်ပေါ်တယ်ဒါစေတနာရှိလို့ရှိရင်စေတနာကနာသူကဖြစ်စေတဲ့ကရုပ်တပည့်ကြစေတနာရှုလိုက်လို့စေတနာရှုလိုက်လို့ စေနာမုန်းလို့ရှိရင်ရုပ်လည်းမုန်းပြီးသားကြမှန်ပါပါစေနာကိုဖြစ်ပြနေလို့ရှိရင်ရုပ်ကလည်းတွဲဖို့တွဲဘက်မှာဖြစ်ပြတယ်မှန်ပါစေနာဆုံးသွားတဲ့ခါကျတော့ယုံနာနော်ဆုံးပါအဲယုံနာဆုံးရင်လည်းဘာခေါ်ကြအဲ့ဒါကြောင့်ဒကာဓမ္မတို့ယုံနာဆုံးမနိဗ္ဗာန်ဆိုတာစေနာစေနာနဲ့တကွအာဇာတဖြစ်တဲ့ယုတ်ကလေးရှိသေးရှိပါမရှိဘူးလားရှိပါဒါကြောင့်ခင်ဗျားတို့ကာယကံစေနာဆိုတော့စေနာရဲ့ဒီကကာယရဲ့တွဲ ကာယဆိုတဲ့ယုံနဲ့မတွဲဘူးလားသေဒနာနဲ့ကာယနဲ့မတွဲဘူးလားဝစီကံဆိုတော့ဝစီပတ္တယုံနဲ့ဒီကစေနာနဲ့မတွဲဘူးမနောကံဆိုတော့မနောကံနဲ့မနောထဲမှာဖြစ်တဲ့မနောယုတ်တင်နဲ့တွဲဘူးလားတွဲပါအဲ့ဒါကြောင့်ဒကာဓမ္မတို့နာယုတ်ချုပ်တယ်လို့မှတ်ရအောင်မှန်ပါစေနာချုပ်ရင်နာယုတ်ချုပ်ပါ ကျေနပ်ပါဒါဖြင့်စေနာတော်နဲ့ရှုလို့နိဗ္ဗာန်ရောက်ပါမလားလို့မမင်းနဲ့တော့ဒကာဓမ္မတို့သူနဲ့တွဲရပါချုပ်တယ်လို့မှတ်လိုက်တာကောင်းကောင်းသဘောပါလားဒီကဲသဘောပါတော့မှဒကာဓမ္မတို့စေနာရိတ်ချုပ်ရချုပ်ကြောင်းအကျင့်ဆိုတာဘာပါလိမ့်မလို့မဲ့ခင်စေနာရိတ်ချုပ်ရချုပ်ကြောင်းကျင့်တာမဲ့ခင်သဘောကျအဲ့ဒါကြောင့်ခင်ဗျားတို့က လောကီဘုံသားတွေဖြစ်ပြီးဒီကလာနေတော့ဩဒီစေတနာပဲအာကိုလိုက်ပါလေအမတမစိုးရိမ်ပါသုသံရခရီးတယ်တွေမှာလဲစေတနာသူ့နေရာနဲ့သူသုဒ္ဓနီးမှာခရီးတယ်နေရာမှာတော့ကောင်းတဲ့စေတနာတော်တော်အကူကြီးပေးတယ်ဆိုတာလဲမောင်နိုင်တို့ဘုမြင့်တို့ညံ့ဖို့မလိုပါဘူးမလိုပါဘူးတို့တော့သူ့အကျိုးပေးကိုကျွတ်တို့ကခံစားနိုင်မယ်ဆိုလို့ရှိရင်လည်းဒုက္ခသစ္စာပဲရမှန်ပါရုပ်နာပြန်ပေါ့မယ် ပေါ်ပြီလားပေါ်ပဲခေါ်လဲကျွတ်တို့ဒီယုံနာပေါ်ရန်လိုက်ရှင်တော့ဥဝိနာပဲသေပဲဆိုတဲ့သရဝိဒုက္ခဒုက္ခသစ္စာဗျာတိပိဒုက္ခသစ္စာမရဏမိဒုက္ခသစ္စာကလည်းဆက်ပြတ်တော့မှာမဟုတ်ဘူးဒါဖြင့်စေနာချုပ်မှဇေယဇာတိသရဗျာတိမရဏရောချုပ်တော့ပါစေနာမချုပ်ရင်ဓာတိကရာဗျာတိမရဏချုပ်နိုင်မှာမချုပ်နိုင်ပါဘူးအဲ့ဒါကြောင့်ခင်ဗျားတို့ဇာတိတရားကြတော့သူ့ကိုဖြစ်တဲ့ပဲရှိရတယ်မှန်ပါ ရှင်းတတ်ပါလားဘာလို့ကြမစင်လာလာလားဘာလို့ကအဲကာယကံစင်လာလာလဲဖြစ်ဖြစ်ပါသိကံစင်လာလာဖြစ်ဖြစ်မနောကံစင်လာလာဖြစ်ဖြစ်အကဲမရှိတော့ပါဘူးဆိုလို့ရှိရင်ဖြင့်ကာမဝိပါကတဆိုတော့သူရုပ်ရကလာတော့မှာလာရနာယုတ်ပေါ်မယ်နာယုတ်ပေါ်လို့ရှိရင်ဥနာတိပါလာမယ်ပါခဲ့တော့ဗာသစ္စာတွေအဲ့ဒါကြောင့်ဒီကုန်းကျုပ်ဘုရားသခင်ကိုရဏကြီး ကံကိုချုပ်အောင်ကျင့်ရမယ်ကံကံတို့ချုပ်ရမင်းတို့ရောက်သွားရမယ်ဆိုတော့အိုးဒီတိုင်းသွားလို့မရဘူးချုပ်ရချုပ်ကြောင်းကျင့်ကိုကျင့်မှာပဲဆိုတော့မဲခင်နဲ့စေနာရှုမှရမယ်သဘောပါကြဘာနဲ့ပါရှုရမဲခင်နဲ့စေနာတွေကိုဒကာဓမ္မတွေကပေါ်တိုင်းပေါ်တိုင်းဖြစ်တဲ့တည်းရှုပြီးဒီကရနေတော့မှဩသူဒီကစေနာဘာသစ္စာဖွဲ့ကြမယ် အဲဒါဖြင့်ဒုက္ခသစ္စာမြင်မှာပေါ့ဗျာသူကဖြစ်ပြတာမဟုတ်လားအဲ့ဒီတည်းကခင်ဗျားတို့မလိုက်တော့ဘူးဆိုတာလည်းပါတော့လိုက်သေးရဲ့ဖြစ်ပြမြင်တော့လိုက်သေးရဲ့ဟောဒီနေရာရင်ဖြစ်ပြီဒီနေရာဖြစ်ပါလားဘုရားလိုက်သေးရဲ့အဲ့တော့ဒီလိုဖြစ်ပြရှုလိုက်တော့မှခေါင်းကခြာယာဝအနုပါယိနေဆိုလူသွားရအေးလိုပဲကံလိုက်နေတယ်ဆိုတာဒီတတ္တရာတွေတွေကဒီဖြစ်ပြ မက်နဲ့တွေ့တဲ့ဖြစ်ပြက်နဲ့ကြုံမလာတဲ့ဒကာဓမ္မတို့ခုနကအယူမှန်ရောက်ပြီတော့မှန်ပါဗျာနမယအယူမှန်ရောက်ပါရောက်ပါကျွတ်တို့အဲ့နေကျွတ်တို့ကံကကျွတ်တို့စောင့်နေတာခင်ဗျားတို့ကဒီလိုယူတက်လိုက်မယူဘူးလားယူပါအဲ့နေကွာကံကစောင့်နေတာဟုတ်လားကံကစောင့်တဲ့ဘောကငါထားရတဲ့ပစ္စည်းတွေယူဆုံးအမကန်တလွန်လောက်ထားတယ်ခင်ဗျားတို့ ဟုတ်ကလားကံကိုတရားမှမထင်ကြဘူးဖြစ်ပါအဲကျုပ်ကြီးပြစ်ထားကြတာပဲဗျကျုပ်ကလည်းကျုပ်ဆိုဘလူမီးလာမလို့ဗျဟောဘယ်ဘလူလာရှို့လို့ဘလူလာခိုးတော့ညညွှန်းလာကြကျုပ်ကအမြဲဆောင်ရှောင်နေတာဒီလိုကုန်တာသုံးတဲ့တိုင်းလည်းခင်တယ်ဗျမထင်ဘူးလားခင်ဗျဒါဖြင့်သူဒီကာတကဘောနဲ့သူအတ္တလည်းရှိတယ်ဒိဋ္ဌိလည်းရှိတယ်မှန်ပါမရှိဘူးလားရှိပါအဲ့ဒါလိုယူလိုက်တဲ့အခါကျတော့ဘုရားက အဲ့ဒါတွေဆိုရင်တော့တဲ့ကံကိုချုပ်အောင်ကျင့်ရမယ်ကွာဆိုတာဒိဋ္ဌိချုပ်ချင်တပည့်ကြကံကိုဘာလို့ရလဲဖြစ်ဖြစ်ဖြစ်မှလည်းကံချုပ်မှာမဟုတ်လားဆိုတော့ချုပ်ချောင်းကျင့်မကျင့်မဲနဲ့ဖြင့်ဒီကမချုပ်ပဲတဲ့နေခဲ့တော့ဘုန်းကြီးဓမ္မတွေမှာဘယ်ကအကျိုးပဲဆုံးနိုင်ပါမဆုံးနိုင်လို့ရှိရင်ပြင်အကျိုးပဲဆိုတာဘာလို့ဆိုတော့သံဃာလှဲ့တာအကျိုးပဲဆိုတာသံဃာလှဲ့ ရှင်းတော့ပါအဲ့ဒါကံလဲတဲ့ဇက်ဟာဘ누구ခင်းတော်မဲတဲ့ခါကြလို့ရှင်အကျိုးလေးကကံကအကြောင်းအကျိုးလေးကအကျိုးအကြောင်းနဲ့အကျိုးဆိုတော့ဟောဒီကကံကကမ္မဝအကျိုးလေးကဥပါကဝသဘောကျကံကအကျိုးလေးကဥပါကဝဟုတ်ထွက်လာပါပြီဆက်ပြီးဘူးလားကံကကမ္မဝအဲသူ့သာခင်ဗျားတို့ချုပ်အောင် ဇာတိအောင်မကျင့်နိုင်လို့ရှိရင်ဘာဝတ်ထွက်လာမှရှင်အဲဝိပဿနာဝတ်ထွက်လာလို့ရှိရင်ဝိပဿနာဝတ်တွေကကိလေသာဝတ်အရင်တော့ကလဲ့တယ်လို့ပေါက်ပွားတယ်ဥမဲ့ဆိုတာဝိဇ္ဇာနဲ့တဏှာဥပကဝတ်ထဲလာမလားလာရဲ့တော့ဝတ်သုံးမလဲမလဲသဘောပါကြအမလေးဓာတ်ဖြင့်ဒကာရမတို့တိတရားခင်များတို့နာနိုင်လို့ရှိရင်ဖြင့်တော်တော့အချက်တန်းကြမှာနာနိုင်ချက်တန်းမကြရဲ့နာနိုင် သဘောပါရဲ့အထက်တန်းကမကြလို့ရှိရင်ဒီဥစ္စာတခါတည်းခေါင်းငါရဟန်းဖြစ်တော့မှာပဲဖြစ်ပြီလေဖြစ်ပါဘူးမောင်နိုင်ခေါင်းငါရဟန်းကဘာမှအကူရမရှိတဲ့ဥစ္စာအခုအနတ္တကြီးပဲကမ္မနာအလုံးလေးကိုရှိတော်တယ်လို့ဒီလိုယူမြစ်လိုက်ဘူးလားယူမြစ်လိုက်ပါဒီမှာလည်းဓမ္မတွေသစ္စာတွေနားလည်ထားလို့ဝတ်သုံးပါးတွေနားလည်ထားလို့ဒီတရားကိုခင်ဗျားတို့ နိဗ္ဗေရိကသုတ်ကိုနာနိုင်ကြတယ်မှန်ပါဘူးနှုတ်ရင်နာနိုင်မှာမှန်ပါဘူးဒါရင်ခုတော့ဖြင့်ကံရှိရင်ကံနောက်ကဘာဝလဲဝိပါကဝိပါကကိုပေါ်လိုက်ဥပကဝတဲ့ဘာပေါက်ပွားမယ်ထင်ကိလေသာကိုပေါက်ပွားရင်ကံတစ်ခါထက်လို့မှန်ပါဒါရင်ဝတ်သုံးပါလဲမလဲမှန်ပါကောင်းကောင်းသဘောပါမှန်ပါဒါဖြင့်ဘုရားကံတို့ချုပ်ရာဌာနလောက်ရမယ်ဆိုတဲ့ဥစ္စာကိုရှင်းတတ်မှာရှင်းတတ်ပါ ဘာကြောက်ကြပါလိမ့်မတော်လို့မဲတော့မှာဩဒီကတော့ကိုကံကိုခြုံယူထားပြီကလားကံကိုသိမှုကံပြေကြောင်းသိမှုဟုတ်လားကံတို့ဤထူးခြားပုံသိမှုကံတို့ဤကျိုးပေးကိုသိမှုသိမှုကံချုပ်တာကိုသိမှုကံချုပ်တာချုပ်ကြခြင်းကိုသိမှုဒါမဟုတ်ရင်မလားဟောဟောတဲ့တော့ဓမ္မတွေခမည်းတော်ရှုပါလို့ဘုန်းကြီးကသတိပေးလိုက်အကယ်စဉ်းစားကြည့်ကြပါလား ဒိဋ္ဌိနဲ့တွဲနေတဲ့ကံဝိသိကိစ္စနဲ့တွဲနေတာကစေနာစိတ်ကိုကိုယ်စမှာကုန်ချင်တာပဲမှန်ပါဒိဋ္ဌိနဲ့တွဲနေတဲ့ကံမချုပ်ခဲ့တော့ဝိသိကိစ္စနဲ့တွဲနေတဲ့စေနာမချုပ်ခဲ့တော့တရားဓမ္မတို့သောတာပန်ကိုမသိနိုင်မှန်ပါသိနိုင်မှာမသိနိုင်ပါဘူးဘာဖြစ်လို့လဲဆိုတော့ဒိဋ္ဌိနဲ့တွဲနေတဲ့စေနာဝိသိကိစ္စနဲ့တွဲနေတဲ့စေနာမချုပ်ခဲ့သည်ရှိတော့ သောတာပန်ပဲသွားရမယ်ကံကခုနကအပေရောသွားတဲ့ကံလည်းရှိသေးတယ်ခုနကပြောခဲ့ပြီလားပြောပါဘူးနေဒိဋ္ဌံသွားတဲ့ကံလူပြေသွားတဲ့ကံမြမပြေသွားတဲ့ကံတို့ခုနကကံတွေထူးခြားတော်မူတုန်းကမောင်နိုင်လို့ကိုမြင့်လို့ရှင်းပေးခဲ့ပါပြီမှန်ပါဘူးအဲ့တော့သောတာပန်မှာပဲကံချုပ်ကြုံလို့မွေးဖို့မလိုဘူးလေအပယ်သွားစေတဲ့ကံချုပ်အစောအာအနုရွှဲပြမဲ့ကံနေချုပ်ပါကံကုန်မချုပ်သေးဘူးကံကုန်မချုပ်သေးလို့သူ့မှာဒကာရမတို့ ကိလေသာဝကြံတော့ခွန်ဘဝဟဲ့သဘောကျကံတတိဘလောက်များတရားဓမ္မတွေရက်ဆက်တယ်ဆိုတာလှည့်ပေးဖို့မပေါ်သေးဘူးလားရှင်းမလားဒါဖြင့်ရဟန္တာဖြစ်တော့ကံကကုန်သွားဘူးလားကုန်ပါဘူးကံတော့ရဟန္တာဖြစ်ပြီးနောက်နောက်ပဲဘဝတွေလာသေးရဲ့အဲ့ဒါကံကုန်သွားတာသဘောကျဒါဖြင့်တရားဓမ္မတို့ ဓိကနေပဲခါအရှုရမှာတော့ဆိုတော့မျက်လုံးလေးဖွင့်တာလဲစေနာဘာလို့ဖွင့်မျက်လုံးလေးမိတ်တာအဲဖွင့်ကျင်တဲ့စေနာမိတ်ကျင်တဲ့စေနာပြောကျင်တဲ့စေနာတွေးကျင်တဲ့စေနာဆန်းကျင်တဲ့စေနာအကုန်သာဖြစ်ဖြစ်ရှုပါဖြစ်ဖြစ်ရှုပြီးသံဖြစ်ဖြစ်တွေကိုမောအောင်လို့သံဖြစ်ဖြစ်ကိုဆုံးအောင်လုပ်ရင်စေနာဆုံးတာစေနာဆုံးလို့ရှိရင်ကံစေနာနဲ့ကံအတူတူပဲနော်စေနာလို့ဆိုကာမဝရာမိဆိုတော့ကြောင့် သူဆုံးတော့ကံလည်းဆုံးတော့အကျိုးပေးပေါ့ဟုတ်ပါဘူးတပည့်ရအကျိုးလည်းဆုံးတော့သူနဲ့တွန်းလိုက်ကိလေသာရောဟုတ်ပါဘူးဘယ်လိုပဲကြားတယ်လေကိလေသာတွေမဆုံးသေးဘူးလားအဲ့ဒါဘာခေါ်ကြမလဲဆိုတော့ဝတ်သုံးပါးကျွတ်သွားတာဘာခေါ်လဲအဲဝတ်သုံးပါးကကံမှုတွေဗျရိပ်ပြီလားအဲ့ဒါပဲနိဗ္ဗာန်ချောအောင်လုပ်တာကမဉ္ဇဏ် သိချကျင်နာပါသဘောကျဒါရင်ဘယ်စေတနာပေါ်လာတာဘာလို့อ่ะအဲခမည်းတော်နားလဲထားတာကတဲ့ဒီစေတနာတွေကပြန်ပြန်အောင်မင်းနော်စေတနာပြန်ပေါ်အောင်မှန်ပါသမထကိုဗျာသာရဏုတ္တိဗျာမကောင်းဘူးလားကောင်းတယ်ဟုတ်လားအကောင်းစေလားလို့မေးပြန်တော့အကောင်းစေတော့မဟုတ်ဘူးတဲ့သူနောက်အမြင်မျိုး ကမဝဝိပါကဝလာအောင်မလားမလားပဲမလားအဲ့ဒါသမထလမ်းဆုံးကဓမ္မပြေလို့ပြောထားပေါ့သဘောကျအဲ့တော့ဇာကံလုတ်တိလေးခမရတို့သမညဆရာသမားနဲ့တွေ့ရင်ဒါတော့နဲ့တင်းတယ်ပေါ့မတင်းတယ်ဘူးလားတင်းတယ်ခဲ့တော့ဒီမှာဒီတစ်ခါလူသလိုနောက်တစ်ခါမှပြန်တော့ဒီကံရပြန်ပြန်ပေါ်မယ်ပေါ်လို့ရှိရင်လည်းခမရတို့ကမ္မဝိပါကတဆိုတဲ့အကျိုးပေးရဆုံးမဆုံးပါဘူးမဆုံးတဲ့တွေရှိတော့ မဆုံးတာတွေသံဃာပဲမဆုံးတာဘာခေါ်ကြလဲရှင်းမလားအဲ့ဒီတော့သံဃာတော်တရားကိုအစ်စ်ကိုဟောပါဆိုလို့ရှိရင်ဖြင့်ဒီစေတနာချုပ်ပြောင်းမှာကိစ္စပြီးမယ်နိဗ္ဗာန်ရောက်မှာနမောယံသဘောကျဒါဖြင့်ဆာယနုတ္တိယသမထာကံချုပ်အောင်ကျင့်ရတယ်လို့ကဝိပဿနာချမ်းသာလားလွတ်တတ်ကြလားဒါဖြင့်ဓမ္မတွေဘာရှုရှု ဝေဒနာရှုတဲ့ပုဂ္ဂိုလ်လည်းစေနာပါသွားတာပဲစိတ်ရှုတဲ့ပုဂ္ဂိုလ်ပေါ့အဲစေနာခမည်းတော်ရှုနေတာဟူသည်ကံဖြတ်ကြည့်မှာသူ့ကိုသီးသန့်ရှုနေနဲ့တော့ သဘောကျတကယ်လည်းစိတ်ရှိတဲ့ပုဂ္ဂိုလ်လည်းဒီစေနာပါသွားတာပဲဝေဒနာရှိတဲ့ပုဂ္ဂိုလ်စေနာပါဘူးအဲရုပ်ရှိတဲ့ပုဂ္ဂိုလ်စေနာပါရဲ့ဒီပဲလို့မှတ်လိုက်စမ်းပါသဘောကျဓမ္မနုပဒနာရှိနေတဲ့ပုဂ္ဂိုလ်ရောပါရာရှိတဲ့အဲ့ဒါစိတ်ကတခုခုရှိစေနာပါရောချုပ်တယ်ကြီးမှတ်ရမယ်ရှင်းမလားကဲယနေ့ဒီရင်တော်ကြပြီသာသာ